မနေ့ကမေတ္တာပွားတဲ့လေးပေါ့လေလေးမျိုးအခြေခံပြောတော့ပါတယ်အဲ့ဒီလေးမျိုးတွေကအဝေရောကအဝေရအဝေရယံကင်းသူများဖြစ်ကြပါစေဆိုတော့ တူတယောက်ပေါ်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်ရံကင်းအနည်းအချုပ်ပြောတော့ရံနဲ့ဗျာဝေရနဲ့ဗျာဗျာနဲ့ဝေရဝေရဆိုတာရံပေါ့အဲဒီရံကလည်းပဲ အကုသိုလ်ယံတဏှာဖြင့်ကိလေသာယံဝေရအကုသလဝေရကိလေသာဝေရပုဂ္ဂလဝေရပုဂ္ဂိုလ်ယံပေါ့ခွဲရုပ်ပြောတော့ပါလေအဲ့ဒီနှမျိုးတွေကပထမမျိုးစားကမိမိရဲ့ကိုယ်တွင်းမှာမိမိရဲ့ဘဝရှင်ဖြစ်စင်မှာပေါ့လေ ရှိနေတဲ့ဝေရတွေပါပဲကိုယ့်ရဲ့ဘဝချိန်မှာလည်းရှိနေတယ်အနိကဆုံးရာလည်းဖြစ်တယ်ပုဂ္ဂလဝေရဆိုတာကတော့ရှိနေပြီမလို့ကျုံရသေးပါတယ်ကျုံတော့မှပုဂ္ဂလဝေရကသူအပ်သွားလည်းပဲဒီအောက်တန်းကြတဲ့အနေထားမဟုတ်ပါဘူး ကိုယ်ရင်းကဝေဒအကုဒကဝေဒတွေပြိတဝေဒတွေလက်ခံထားလို့ရှိရင်လက်ခံထားသူဟာနည်းနည်းလက်ခံရင်နည်းနည်းညှင်းသွားပြီးတော့အောက်တန်းချတယ်။များများလက်ခံစားလို့ရှိရင်များများကြီးညှင်းသွားပြီးတော့ပြပတ်ပြီးတော့များများကြီးအောက်တန်းချတယ်။လမ်းဆုံးအကြီးကျယ်ပါလေဒီဝေဒတွေကိုလက်ခံထားလို့ရှိရင် ဆိုးဆုံးပေါ့လေဘုဒ္ဓနောက်တန်ချသွားနိုင်ပါတယ်ပုဂ္ဂလဝေဒကတော့ဘယ်တော့မှလူတူတယောက်ကိုဘဝစင်တာနေအောင်မလုပ်နိုင်ပါဘူးခါဒီတော့အကုသလဝေဒခေါ်တဲ့ကိစ္စဝေဒဟာချက်ချအကောင်းဆုံးပဲ။အောင်မြတ်စွာဘုရားဇေလွန်နဲ့ကြည့်ရအောင်လို့ သံမှုအစရှိတဲ့၅မျိုးကျူးလွန်နေခြင်းဟာကိုယ်ထဲမှာယာနေပွားနေတာသိကိုဒုက္ခပဲသိကိုအနောက်ရှောက်ပြတဲ့ယာနေပွားနေတာတတ်တဲ့ခိုးတဲ့ကာမကောင်းတဲ့လိမ့်နဲ့ဝိစွာတောက်ရှိရယ်မေ့ရယ်တကယ်တကယ်ရန်ကားတယ်ပေါ့ဒီတော့သူကလည်းဆိုးပါတယ်သူကတော့ အဲဒါတွေကယံနဲ့ဝေရလို့လည်းခေါ်ပါတယ်သူတို့ကတော့ဒေါသအရင်ခံပြီးတော့သက်သက်တာရှင်းစေတာမနာလိုဝန်တူဖြစ်ပြီးတော့သူများဖြစ်စီတာပေါ့လေမစားရမယ်သိနေတဲ့ဆိုတော့ကိုယ်စားရတဲ့အမေကသူများတွေမစားရအောင်ဆိုတော့တဲနဲ့တော့ပြက်လိုက်တာမျိုးပေါ့လားဖြစ်လို့ဖြစ်စီပေါ့ သူများနဲ့တော့လိမ်ရင်ရတယ်ဆဲတယ်ဟာတွေပေါ့လောဘဖြစ်လို့ရှိရင်လည်းလောဘလည်းဖြစ်တာပါပဲဒီမှာနောက်ပိုင်းကဒါရီလည်းမကင်းပါဘူးဒေါသမကင်းတော့လောဘလည်းပဲကင်းမယ်တကူကောသာစိတ်ကြီးများပြီဆိုရင်တကူကောသာစိတ်ကြီးများပြီဆိုရင်လောဘတွေလုံခဲ့တာပဲ လောရဲ့အဖြစ်ရှိနေစေခါရတော့သူ့လိုလိုက်ရလို့ရှိရင်သူနတ်ပြည်အပိုင်ကြီးတယ်ဟွန်းခုနကတော့တတ်ဖြတ်တာတို့ဘာလို့စားရမယ်တင်းနဲ့ပြတ်တာတို့ဒေါသအလိုလိုက်ပြီးတော့လိန်နာညာတာတို့ပေါ့ဒီဟာကတော့ဒီနတ်ပြည်အပိုင်ကြီးတာဘာမှတောင်းကြတော့ကိုကျိုးမဲ့ပြီးတော့လိန်နာပါလိမ့်တာဒါလောက အဲဒီလောဘဒေါသတွေဖြစ်ရတာမောဟမကင်းပါဘူးကျွလုံငွေအဖြစ်တွေကိုမသိတာဒါမောဟခေါ်ရတယ်အဲတော့မသိရခြင်းကျွလုံရတာကိုပဲသူကတော့ပြောစရာကြီးဆိုတဲ့အနေနဲ့ပါလေတော့ဟုတ်ကြည့်ချင်တာပါလေမသိတာအမှန်တမ်းမသိတာ အလွဲတွေလျှောက်ကြည့်တာဒါမောဟတွေကပါတာပါပဲမိစေဝါလူတိုင်းဖို့မလိုအပ်ဘူးဆိုတော့မသိတော့မိစေဝါတောက်မှတုံးမှာပါလေပြောကြရလို့ရဲဒီသက်ထိုင်တတ်တယ်လို့ထင်တာပါလေသူလည်းပဲမိစေဝါအဖြစ်ကိုမသိတာနဲ့အဲဒါကိုအခုကြီးထင်တာပါလေမောဟတွေဖြစ်တာပါ အကုန်လုံးလောဘဒေါသမောဟတွေပါလာပြီးပါမယ်ဒီမှာတော့ဒီတော့အဝေဒမှာဝေဒအရာကတော့အရင်ကတော့ဒေါသပါပဲ။ဒါပြန်ငါးပါးပြီကဟောထားတော့ငါးပါးပြီကလည်းမှာဒေါသဒေါသမောဟတွေသူရတဲ့သူပါနေတာ။ဒါကအရင်ရှင်းလိုက်လို့ရှိရင်ဒေါသဒေါသမောဟအဲ့ဒါကြီးနဲ့ရှင်တွဲတဲ့အာဟုတွေဟာဘောလိတာအတွင်းက အဆိုးဝါးဆုံးဉာဏ်အနိကဆုံးဉာဏ်တွေပါပဲဉာဏ်လေးပွားလို့ရှိလို့ဆိုပါလို့ဆိုလို့ရှိရင်ကြောက်ချင်းဘရရဲ့ဆုချင်းလေးတွေဆိုင်လာတယ်မလျော်အဲ့ဒါလေးပြောတော့ပါတယ်ဒါတွေကအရေးကြီးလို့အဲ့ဒါလေးကိုချက်ပြီးတော့ပြောပါတယ်ဟာဒီတော့ရန်ရင်းရန်ရင်း လှုပ်ချင်းတွေးနေဆိုလို့ရှိရင်နောက်ပိုင်းဘယ်လိုနေမလဲဆိုတာရှိပေါ့ဘယ်လိုအေးချမ်းလဲဆိုတာပေါ့ဒီမှာဆက်တာလေးဒီနေ့ဆက်ပြောရမယ်ဒီတော့သောတာကျင်းမှာခိခံမှုဆိုတာဖြစ်နေတာပါ ဒေါသမကင်းဘူးဆိုလို့ရှိရင်ထိခတ်မှုကမဖြစ်နိုင်တော့ဆက်ကျိုးကြီးများနေလို့ရှိရင်အဲဒီအကျိုးဒေါသကရန်ရုပ်မကင်းတဲ့ပုဂ္ဂိုလ်ကိုအများဆုံးသူကသိစေနေတာပဲအများဆုံးသူကဖြစ်စီဖြစ်နေတာပဲဒေါသရဲ့ဆန့်ကျင်တဲ့အဒေါသ မေတ္တာစိတ်ကလေးအဲ့ဒါကြီးဖြစ်ရှိပြနေတာအဲ့ဒီဖြစ်ရှိခံရတဲ့ဒေါသဖြစ်ရှိခံရတဲ့ပုဂ္ဂိုလ်ကိုဒေါသရဲ့အနိုင်ရှိခံရတဲ့ပုဂ္ဂိုလ်ကိုပါဠိလိုဒုက္ခလို့ခေါ်ပါတယ်အဲ့ဒီဒုက္ခပုဂ္ဂိုလ်ဟာဒေါသမနိုင်တော့သူကပဲဖြစ်ကြီးပြီဆိုရင်သူကအာကောင်းလာတော့ဒေါသအာကောင်းလာသူ့လိုလည်းမိတာပဲသူ့လိုလည်းမိလို့ရှိရင် ကကာတိစရိုက်ဝစီတိစရိုက်မနောတိစရိုက်ဆိုတာပါလေအကျင့်ဆိုးတွေကျူပြီးတော့တာပါခြေစိုးတွေကျူးပြီးလို့ရှိရင်ဒီလိုပဲစိတ်ချမ်းသာကိုယ်ချမ်းသာဒါကြီးခံစားရတော့ပါသူတစ်ပါးလည်းပဲထိခိုက်အောင်စိတ်ချမ်းသာမှုကိုယ်ချမ်းသာကိုဖြစ်အောင်လည်းပဲဖန်တီးရရောက်တာပဲအဲ့ဒါလို့ဆိုလို့ရှိရင် မိမိအကျိုးစီးပွားလည်းပြက်ဆိုတော့ဆိုကြည့်ပါအကျိုးစီးပွားလည်းပြက်ဆိုတော့အရှိတဲ့ပုဂ္ဂိုလ်ဟာအဖြစ်သမားလို့ဆိုတာပါလေ။ဒီတက်တဲ့ဖြစ်နေတဲ့လောကဒီလောကကြီးကိုကိုယ်လောကကိုလည်းဖြစ်ပလိုက်တာပဲဝိဉ္ဇဉ်လောကကိုလည်းဖြစ်ပလိုက်တာပဲအဖြစ်သမားခေါ်ရတယ်မှာ။ခံစားရမယ့်အချက်တွေကို ချိန်တိုင်းချိန်တိုင်းပေါ့လေကုသရကအကုန်လုံးပိုင်ပြီးတော့ကုသရခံစားလို့တဲ့စိတ်ဒီလိုရှိဘူးအများလည်းပဲကိုယ်လိုပဲခံစားသိခြင်းကိုယ်လိုပဲအခွင့်အရေးတွေရသိခြင်းကိုယ်လိုပဲစိတ်ချမ်းသာကိုယ်ချမ်းသာဖြစ်စေခြင်းအဲဒါမေတ္တာခေါ်ပါတယ် သူတို့ကကောင်းစားစီလိုတဲ့အနေသူတို့ရဲ့အကျိုးဆိုးလိုတဲ့ဖြစ်ဖြစ်ဖြစ်နေအဲဒီသင်ရောလည်းအားကောင်းပြီဆိုလို့ရှိရင်တကူကောင်းဆန်သဘောအလိုလိုကျင်းသွားတာပဲသမဏကိုအားရှိတဲ့လောဘအာရော့သွားတာပဲတပည့်ဆုံးရောက်တော့ဘာဖြစ်လို့လဲမေတ္တာထွက်လိုက်လို့မေတ္တာပါလာလို့ပဲလေတော့ အဲမေတ္တာပါလာပြီဆိုလို့ရှိရင်အများရပိုင်မှုရှိတဲ့အခွင့်အရေးကိုမျှမျှတတဖြစ်သွားတော့သိခေါင်းသွားတာပဲတော့သူများနဲ့အဝေမျှပြီးတော့အထုံးနေတယ်သိခံစိတ်လည်းရှိသွားတယ်ညှတတဲ့သဘောလေးဖြစ်သွားတယ်တော့ဟွန်းပြီးတော့ဒီဘောဇာသဘောလေးခင်းသွားတယ်ဟာလေ ဆုံးဖြတ်ထားတာအဲတော့လောဘကြီးမှုတွေကျင်းနေတယ်လို့ရှိရင်အဲဒီလောဘကြီးမှုဟာလောဘကြီးမှုကျင်းမှုဟာမေတ္တာဘာဝနာဖြစ်ရဲ့အကြောင်းတွေပဲဆိုတော့ဒါတွေပါလာတာပဲလမ်းကောင်းပါလေဆိုတော့ ဥပ္ပစီဆိုမုံမှုကြီးဖြစ်နေရင်အဲဒီမုံနဲ့ဒေါသသူနဲ့ရှင်တွဲပြီးတော့ပေါ်လာတဲ့စိတ်ဆန်းသာမှုဒေါမနတာပေါ့ဒါရီဖြစ်စည်းထားတော့စိတ်ဟာပုတ်ပွားပြီးတော့ရကြရစုံဖြစ်သွားတာအဲဒီခါကျတော့စိတ်ဟာချုပ်ကပ်ကပ်ကြီးဖြစ်တော့တယ်ဆိုတော့ မေတ္တာအဆိုရေးတတ်ကဘာလို့၆ခက်ကကြီးဖြစ်ပါလဲအဲဒီ၆ခက်ကသဘောရဲ့ဆန့်ကျင်ပဲအတိညာရှည်တန်းတင်တော့ရှင်ရင်လုံးတရားကရှည်တန်းကပါပဲဒီရှင်ရင်လုံးတရားလေးပါလာတဲ့ဆိုရဲအကျိုးရှိပါလိုလားတဲ့သဘောလေးအဲဒါကြီးအသိအဖို့ထမ်းတယ် စိတ်တော်လေးမဟုတ်ခဲတဲ့ကုနာသုတ္တဝိမပြောပြတဲ့အတိုင်းမတိဘူးဒီမှာဘူးနန်းနန်းတဲ့ကိုယ်အတွက်ပေါ်လေအဲဒီဖြစ်လာပြီဆိုလို့ရှိရင်တော့မောဟရဲ့ရှိဆုံးရှိရဲ့ဖြစ်လို့တဲ့အတွက်အပြစ်မမြင်တော့အကောင်းရှိပြီးတော့ပေါ်လေခုနရှိနေတဲ့အရာတွေရှိနေပြီးတော့ပါပဲ အဲ့ဒီလိုပုဂ္ဂိုလ်မူလခေါ်တယ်မူလမူလဆိုတာတူဝေသူမပြတ်သားသူဟွန်းအကြည့်ကိုအပြစ်မှမသိဘူးအကြည့်ကိုဂုံရှိရလို့ပြောလို့ထင်မှတ်ပါတယ်အဲ့ဒီပုဂ္ဂိုလ်ကသူကအလွဲကြီးထင်ထားတော့ခန္ဓာမကောင်းတဲ့သူစိတ်တွေကိုမောဟဖြစ်ပြီးတော့မကောင်းတာတွေ ကျုပ်တော့ကျော်တော့အတန်ကြီးတော့တာပဲအမှားကြီးဖြစ်တော့တာပဲအဲဒီကသူဘာကျိုးစီပါကိုကျိုးစီပါသူဘာကျိုးစီပါတွေလည်းပြက်ပြီးတော့သူဘာကိုလည်းပဲစိတ်ချင်းအောင်ကြည့်ရရောက်တာကိုစီးအောင်လည်းကြည့်ရရောက်တာပါပဲနှစ်ဖက်လုံးအကျိုးစီးပွားတွေပေါ်လို့နစ်နာတော့တာပါပဲဒီတော့မောဟလည်းပဲနိုင်မဲမှုပါလေတော်တော်ဆိုးတာပဲဆိုပါလိမ့် အဲ့ဒါဒီခင်းပြီဆိုလို့ရှိရင်ခုနခုနပြပါရဆိုတာကစိတ်ပုတ်တယ်စိတ်ပုတ်ကြီးကျင်းပြီးတော့မေတ္တာကအေးချမ်းတဲ့တက်တည်းဖြစ်လာတဲ့အခါကျတော့ဘယ်တော့ပြောပြကောင်းမလဲဆိုတော့ကြည့်ပါအဲဒီလိုအသိဉာဏ်ရှိတဲ့ရှင်ပြီးတော့စဉ်းဉာဏ်တရားနဲ့ပေါ့လေ သူတို့ရဲ့အကျိုးစီးပွားလိုလားတဲ့မေတ္တာတွေထားပြီးတော့ကိုကျိုးမဆံပဲနဲ့ပေါ့။ဆောင်ရွက်ပြီးဆိုလို့ရှိရင်သူရဲ့ဆောင်ရွက်ဆောင်ရွက်ချက်တွေဟာအရှင်းသေးတယ်ပဲ။ဒီသားစုရဲ့ဆက်ဆံရေးအစဆွေမျိုးစီရေးဆက်ဆံရေးလူစီစီရေးဆက်ဆံရေးလူဖို့ကံမကြီးဆက်ဆံရေးဟာလည်းအရှင်းသေးတယ်ပဲ။ အဖြစ်လဲဆိုတော့အတိကင်းနဲ့မေတ္တာပေါ့ချစ်ကြည်မှုအဲ့ဒါလေးကအစိုးအစိတ်တက်ကလေးဆိုတော့စူးစူးကြည်ကြည်ဖြစ်တော့၆ကကမဟုတ်တော့စူးရုံလည်းမဟုတ်အစိတ်တက်လည်းပါသွားတယ်ကော်များလို့ပေါ့လေဒီမှာကြောက်ရကြောက်ချစ်၆ကလည်းရှိမေတ္တာကလည်းပေါင်းပေါင်းပေါင်းလို့မရဘူး စိတ်ကုလကုဟာလေး၆ကတ်နေလို့ရှိရင်ကတ်တော်မရဘူးတစ်ဖက်ကတော့ခေါ်ထုတ်ထားပါလေအစားတစ်ဖက်ကမရှိဘူးဆိုလို့ရှိရင်ကတ်တော်ရတယ်ရတယ်တစ်ဖက်ကပဲဒါလည်းမလေးပါးကြီးခိုးနေလို့ရှိအကတ်မကောင်းဘူးကိုယ်ဘက်ကလည်းပဲခေါ်ထုတ်ဟိုအခြားတစ်ဖက်ကလည်းခေါ်ထုတ်ထားတယ်အစည်းတက်တစ်ခုပါတယ်တစ်ခုကတ်လိုက်တဲ့အခါမှာတစ်ခါလေးချက်ချက်ရရလေကိုယ်ရလည်းမရှိတော့ဘူး နေရဟာကြည်ထဲကလို့ဖြစ်သွားတာပါပဲအဲတော့မေတ္တာဟာအချင်းချင်းရှိကြပြီဆိုလို့ရှိရင်မေတ္တာအစိတ်ဓာတ်နဲ့ပေါင်းစည်းကြတဲ့အခါမျိုးမှာတူနဲ့တူဆက်ဆံရေးဟာမခွဲနိုင်မခွာရောက်ပါလေကျိုးစီပါလိုလာပြီးတော့ဒီလောကကြီးအမှန်တရားတဲ့လောကကြီးဖြစ်လာမှာပါအဲဒီလိုဆွမ်းရတ္တိရှိတဲ့တရားပါဒီမေတ္တာတရားဟာ ဖြာပါကဒေါသအဲပြာပိစဒေါသဒါကြီးအဖြစ်သမားတွေပဲအဲဒီဖြစ်သမားတွေလက်ခံထားလို့ရှိရင်လက်ခံသူဟာပြောစပြည့်စရာရှိပြီးတော့မကောင်းဆိုရခြင်းရဲ့အကုသိုလ်ရဲ့အရင်းခံဖြစ်တော်တော်လည်းပဲ ဇပိစ္ဆာနဲ့အဇပိစ္ဆာဇပါရနေတော့အဇပါရဒေါသနေတော့အဒေါသကျိုးစီပါလိုလားတဲ့မေတ္တာထည့်လိုက်ပြီဆိုလို့ရှိရင်ခုနဇပိစ္ဆာရဲ့ဆန့်ကျင်တဲ့ဇပါရဆန့်ကျင်တဲ့အဖြစ်သမားဒေါသရဲ့ဆန့်ကျင်မှုဖြစ်သွားတာပါစိတ်ကလေးစုပြေးလာတာအဲစုပြေးလာပြီဆိုလို့ရှိရင်တော့အပြစ်ကျင်းပြီးတော့ ကုန်းကျုပ်ရာခြင်းအကြောင်းနဲ့ကုသလမူလလို့ဆိုရတယ်။အရင်းကနေဖြစ်လာတယ်ဒီလိုမျိုးဆိုရတဲ့ဟောထားပါတယ်။ဒီနည်းနဲ့စဉ်းစားကြည့်လို့ရှိရင်သိပ္ပံနာလို့ဒီဟာဒေါသပေါ်လေလေအပြစ်နဲ့တကောအဆိုးကျိုးဖြစ်တဲ့အဝတ္တုတွေမှလည်းပဲပေါ်လေလေမေတ္တာထားလေလေအပြစ်ကင်းပြီးတော့တန်ရှင်းပြီးတော့ကုန်းကျိုးရာခြင်းအကြောင်းတွေဖြစ်လာတယ်။ ပြီးတော့ကျင်းရကျင်းရအပြပိစ္ဆခေါ်တဲ့ဒေါသရဲ့ဆန့်ကျင်ဘက်အရောဒမေတ္တာတွေထားတော့စိတ်ချမ်းသာမှုတွေရလာတာပဲအပြပိစ္ဆဆိုတာစိတ်ချမ်းသာကြပါစေဆိုဒေါသကင်းတော့စိတ်ချမ်းသာမှုရတယ်စိတ်ချမ်းသာတယ်ဆိုလို့ရှိရင်မေတ္တာနဲ့စက်တဲ့စိတ်ချမ်းသာမှုရတော့ ကိုယ်ဆင်းရဲလည်းမဖြစ်နိုင်ဘူးအန္တိကတော့အန္တိကဆိုတာနေဒုက္ခကိုယ်ဆင်းရဲကြပါစေကိုယ်ဆင်းရဲလည်းခင်းလာတာပါပဲဒီတော့အတူရနေငြိမ့်ပြီဆိုလို့ရှိရင်တခါတခါလည်းကျုံရတဲ့အပြင်းရနေလည်းပဲအနောက်ရှိမရှိဘူးဆိုလို့ရှိရင်မရှိစေလို့ရစေရနာနဲ့ကိုကမေတ္တာပို့လို့မေတ္တာပို့တဲ့အတိုင်းရှိသွားပြီဆိုလို့ရှိရင် မေတ္တာအဖို့ခပုဂ္ဂိုလ်မှာစိတ်ရှိရည်ကင်းတယ်ကိုယ်ရှိရည်ကင်းတယ်ဘာလို့လဲတော့ဒီလောကမှာအနောက်ရှေ့ရည်ကင်းပြီးတော့စိတ်ချမ်းသာတဲ့ကိုယ်ချမ်းသာတဲ့သူကြီးနေတာပဲတော့သို့တော့ခန္ဓာကြီးရှိနေတော့ခန္ဓာနဲ့ဆက်တဲ့ဒုက္ခကတော့ကြုံတော့ကြုံမှာပါပဲဒါကသူ့အတူဖြစ်တဲ့အကြောင်းတိုက်တယ်လို့ဖြစ်တဲ့ဟာ ဒေါသကြောင့်ဖြစ်တဲ့စိတ်ဆင်းမှုမျိုးဒေါသကြောင့်ဖြစ်တဲ့ကိုယ်ဆင်းမှုမျိုးအဲ့ဒါတော့လွတ်သွားတယ်မေတ္တာထားနိုင်တဲ့အတွက်ဒီတော့လူသားတွေမှာကျင့်ရပညာရင်းလို့စိတ်ထုတ်လိုက်ခြင်းကျင်းပြီဆိုလို့ရှိရင် ဘာလို့ဒီလိုလောက်ပါလဲချစ်ချမ်းသာမှုအလိုလိုဖြစ်လာတာကိုချမ်းသာမှုလည်းအလိုလိုဖြစ်လာပါပြီဒါလေဒါလောကသားကြီးလောလောဆယ်လိုနေတာဒါပဲပေါ်လျှောက်ကျွန်တော်တို့တော်ပြည့်စုံနေပြီပဲသူတို့ခန္ဓာနဲ့ဆက်တဲ့ဒုက္ခတွေတော့မြင်လေးပေါ်ဒီဒါတော့သဖြင့်သွားရအောင်ပါ ဒီခိုက်တာမှာကျွတ်လွန်စော်ကားတဲ့ဥဒိကမဒီဒီတာတွေကငြိမ်းနေတာပဲစိတ်ထဲမှာလည်းပဲမေတ္တာထားနိုင်မေတ္တာပွားနိုင်တော့ဒေါသကအစအဝိသုရာနေကိလေသာရာနေလည်းပဲမေတ္တာပွားတဲ့ခိုက်တာငြိမ်းနေတာပဲကျွတ်လွန်စော်ကားတဲ့ကိလေသာစိတ်ထဲမှာတောင်းကြတဲ့ဒီရဖြစ်စီလိုတဲ့ကိလေသာတွေအဲ့ဒါကြီးငြိမ်းနေတာပဲ အဲတခုပဲလိုတာကတော့မိမိတို့ဘဝခေါ်ရခုတော့ယုံနာခန္ဓာကြီးရရုပ်စုဝေနာစုဝေကြီးတမှာရှိကရောက်ရပြီးတော့စေဝတုအာရခုကြီးနေပါပြီထိတ်ထားရတာစိတ်ကလည်းထိတ်ရတယ်ဝေဥရုလည်းထိတ်ရတယ်အာရနဲ့လည်းထိတ်ရတယ် ဆိုဆက်လက်ပြီးတော့ရှင်သန်နေဝေရအတွက်ဒီခန္ဓာကိုယ်ကြီးထိတဲ့အခါမှာဟင်းစိတ်နဲ့ထိတဲ့အခါစိတ်နဲ့ထိတဲ့ကောကဖြစ်တာပေါ့လေဒီကုတုနဲ့အဖွေနာတာဟောနေတာဒီချိုးရေချိုးပေါ့လေဖွေနာတာပြီးတော့အစာရည်စမ်းနဲ့ထိထားတာ ဖြစ်တော်တဲ့အစာအာဟာရဖြစ်တဲ့အစာဝိသတ္တပိတာပိတာများတဲ့အစာဝိဒါရိစားတယ်။စားလေမှမှစားရည်လည်းမှမှတော့ပြီးတော့အောင်းနေလည်းပဲစွန့်ကြင်စွန့်ပေါ်တယ်ကွာ။မစုံမဲ့သာသာနဲ့ဒီလိုမပေါင်းဘူးပေါ့။ဒါတွေကခန္ဓာကိုယ်ကြီးရှည်တည်လို့ရအတွက်မလွယ်ဘူးလားလိုရမယ့်ကိစ္စတွေပေါ့လေ။အဲ့ဒီမလွယ်ဘူးလားလိုရမယ့်ကိစ္စတွေ ခန္ဓာကိုယ်နဲ့စက်တဲ့ကိစ္စတွေလည်းစိတ်တောင့်တတာချင်းချင်းသာသာပေါ့လေဆောင်ရွက်ဆိုင်ပြီးတော့ခန္ဓာကိုယ်ကြီးကိုစိတ်တောင့်တတာလေးထိတ်ဆိုင်ရပါစေဆိုတော့အဲ့ဒါလည်းမေတ္တာတစ်ခုပဲဒါကလည်းကောင်းတာပဲပြောတယ်ဒီကုသိုလ်ဖြစ်အောင်ပွားရတဲ့မေတ္တာဆိုတော့တယောက်တည်းလည်းခွဲပွားလို့ရတာပဲနာမည်ထုတ်ပြီးတော့လည်းပွားလို့ရတာပဲ ရှုလိုက်ပြုံလိုက်လို့ပေါ်လို့ရတာပဲစိတ်ကြောက်လာတကောစိတ်မှာရှိတဲ့အလုံးတ attva တွေပေါ့လေတ attva တွေဆိုတဲ့အနေနဲ့ပေါ့လေသူတွေနတ်တွေဇမားတွေပုံမှန်တရိษံမျိုးတွေစသည်ပေါ့ဒါမျိုးတွေပေါ့ဘုလုံးသက်ရှိတ attva တွေအလုံးတ attva တွေရခင်ရန်ခင်းရပါစေရန်ရန်ကြီး အဲရောက်ချင်းကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်တောင့်တတာကိုယ်ခန္ဓာကောင်းစွာဆောင်ရွက်နိုင်ကြပါစေဆရာမေတ္တာပို့တာပဲဟင်းကိုကတော့သူတစ်ပါးကြီးရံကိသိခြင်းနဲ့စိတ်ချမ်းသာကိုယ်ချမ်းသာဖြစ်စေခြင်းနဲ့စေတနာတွေပါစိတ်တောင့်တတာကြီးခန္ဓာကိုယ်ကြီးတွေကိုဆောင်ရွက်ပါစေဆရာ ဒါမှလို့တတ္တဝါတွေကတော့ကိုဖြစ်ချင်တဲ့အတိုင်းဖြစ်မှဖြစ်မှာပေါ့အရေးကြီးတာကတော့သူရပေါ်မှာအကျိုးစီးပွားလိုလားတဲ့စိတ်ကြီးပြည့်ပြီးတော့မိတ္တာမထမ်းဆိုင်လို့ပေါ့ဒီစိတ်ပုတ်တွေဝင်ပြီးတော့အဟုသူတွေမပွားဖို့ရတဲ့အရေးကြီးတဲ့နေရာကကိုယ်မှာမိတ္တာထားပြီးတော့ဒေါသတွေမပွားဖို့ဒါအရေးကြီးတယ် သူရအတွက်ကိုထင်လို့ရှိတယ်မလို့ကိုယ့်အတွက်ကတော့မေတ္တာလေးနဲ့နေရတယ်ဆိုလို့ရှိရင်ဒါတရားသမားပဲအမှန်ကောက်ပါတယ်ဒီတော့တချို့ကတော့ဒါနဲ့ကိုပွားတဲ့အတိုင်းတတ္တဝရီအများကြီးကိုဖြစ်ချင်မှဖြစ်မှာကိုဖြစ်ချင်မှဖြစ်မှာဆိုပွားရလို့ဘာအကျိုးကျေးဇူးရှိမှာလဲဆိုတာပေါ့လေဆက်လို့စဉ်းစားပြီးတော့မိကိုယ်နဲ့ထုတ်တတ်တယ် ဖြစ်တာကသူတို့ကသာသူတို့သူတို့နဲ့သူတို့တောင်းနေသူတို့ပဲရေးကြည့်တာအလုတ္တတော်ဒီပေါ်မှာဒီစိတ်ပုတ်ဒေါသမဖြစ်ဖို့အတွက်အဲဒီနေရာမှာမေတ္တာထည့်ပြီးတော့ဒီစိတ်ကြီးပွားဖို့ကတော့ကိုယ်တောင်းအောင်မသာဘူးဒါရေးကြည့်ပါလေကိုယ်တောင်းကိုယ်ဆွဲတော့ဒီရောလည်းမရှိပါဘူးကိုယ်မှလည်းပဲဒေါသကြီးဖြစ်ပြီးတော့ဆန့်ရှင်းတဲ့ဖြစ်ရည်ဖြစ်တည်ဖို့လည်းအဲ့ဒါကြီးဖြစ်နေတာအမှန်ကောင်းတာပါ အမှန်ကတော့စိတ်တော်ပွားတယ်ဆိုတာဒေါသရှိတဲ့အဝိဇ္ဇယနေစိတ်ယူတွေကြောက်လို့တဲ့သဘောပါပဲကိုယ်စိတ်ယူတွေကြောက်သူတို့ဘာကိုလည်းပဲဒေါသကအစပေါ်မတရားတဲ့စိတ်ကြီးကိုဖြစ်အောင်လို့သူတို့ဘာတွေဟောဒီရံရုပ်ခင်းရပါလိမ့်ရံရံကြီးခင်းရပါလိမ့် စိတ်ဆဲကင်းရပါစေကိုယ်ဆဲကင်းရပါစေဟွန်းသစ္စာသစ္စာကိုယ်ခန္ဓာကြီးဆောင်ရနိုင်ကြပါစေဆိုတာပါပဲသတ္တဝါတွေဆိုတာကိုယ်အခြေအနေနဲ့ကိုယ်ခန္ဓာဆိုလာကြတာဖြစ်တော့ဆန္ဒလည်းရှိရင်လည်းရှိပါမယ်ဆဲတာလည်းရှိရင်လည်းရှိပါဒုက္ခရောက်တာလည်းရှိရင်လည်းရှိပါပဲဒါကတော့သူတို့အခြေအနေနဲ့သူတို့သူတို့ခန္ဓာသူတို့ဖြစ်ရတာပဲဒီမှာကိုယ်ကတော့မေတ္တာထားမေတ္တာထားတော့ကိုယ်မှာ စိတ်ယူးတွေကြောက်သွားတာတော့အဲဒါတော့အမြတ်ပဲဒီမှာအခုကိုစိတ်ယူးကြောက်လို့တာဆိုတော့မှတ်ဖို့ပါပဲကောတုမတကောဒေါသဝံသံခတောဇာဝသူတို့ဘုံမှာမချိရဆရာကြီးကြုံလို့ခန္ဓာဖြစ်စီခြင်းတဲ့စိတ်ကြီးဒေါသတွေများလာ သူတို့ရဲ့အကျိုးစီးပွားမလိုလားတာမေတ္တာကြီးပြတ်သွားတာဒါသောဆောက်ပေါ်ပါလေဆိုသူတို့ဘောသူတို့ရဲ့အကျိုးစီးပွားလည်းမလိုလားကိုယ်သာရကြနော်မေတ္တာမထားနိုင်ဘူးသိခန္ဓာကိုခွင့်မနိုင်ဘူးဆိုလို့ရှိရင်တော့ဒေါသအလိုလည်းပြီးတာပဲဒေါသအလိုလည်းပြီးဆိုလို့ရှိရင်ကောတုမတ္တကာဆို အမြဲယူတော်ရအမြဲဒီထွက်ပြီးတော့ဒီကလည်းလည်းယူရပဲတော့ဟောကုမေတ္တာလေးကိုယ်နေလို့ဒီမေတ္တာလေးပွားနေလို့အတိညာလေးလည်းရှိနေတယ်ဒီရလည်းနှံ့နှံ့တတ်တာချမ်းသာစေခြင်းနဲ့ဟောလောဘတွေလည်းကိုယ်ဟုတ်အောင်ခင်းနေတယ်ဒီမှာချမ်းသာခြင်းနဲ့သဘောရှိရောဒီဘာဝမကျေနပ်ဒေါသလည်းခင်းနေတယ်စီယူတွေပြောင်းလို့သိကောင်းတာလောဘလိုလည်းမလိုက်ဘူးဒေါသလိုလည်းမပြီးတော့ ခုနပါတယ်အဲလောဘယူလည်းမဖြစ်ဘူးအတိညာလည်းပါခြင်းတော့ပါနေတော့မတိမှန်လည်းဖို့ပေါ်ဒီခင်ရဆိုင်တဲ့အမှုမတိမှုအတိမဲ့မှုအလိုလည်းပြီးတော့မောဟုမတက္ကဆိုလည်းမရှိဘူးဒီအယူတွေအယူယောဂတွေဆိုတာဆလာ အဲ့ဒါကြီးအများကြီးသက်သာသွားတာပဲအဲ့ဒါလိုအယူထမှုတွေစေယူထမှုတွေမဖြစ်ရအောင်နေနေတဲ့သဘောပါပဲဆိုတော့အဲ့ဒါကြီးအမြင့်ပြတ်ဖြောက်ဖို့ကတော့သီလတရားအထောက်အမှာပါပဲဒီတော့တရားထုတ်တဲ့ပုဂ္ဂိုလ်ကြီးကိုယ်စောတရား၄ပါးတည်းကအခုနှစ်ခုမြောက် ကုသိုလ်ကြီးကတော့ပြီးပြီလို့ဆိုရမှာပါပဲဒါမှမဟုတ်မေတ္တာရဲ့အခြေကိုလက္ခဏာဒီရလုံဆောင်ချက်ကိစ္စနဲ့မေတ္တာဖြစ်ဖို့အရှင်းရလေးတွေပါလေမေတ္တာရဲ့အနည်းဆုံးအကြောင်းကပါလေအကြောင်းမျိုးမျိုးတွေထဲမှာအနည်းဆုံးအကြောင်းကပါလေဆိုတော့ပါအနည်းဆုံးအကြောင်းလေးတွေသိပြီးတော့ပါလေမေတ္တာပွားရအောင်ပါလေ ဆက်လက်ပြီးတော့ပြောဖို့ပါပဲ။ဒါကမှလို့တဏှာကြီးရှိသွားတော့ဒီရတော့အချိန်မလုံးတော့ဘူး။သက်ခံကြမှာပဲ။ခုနရှိချင်မှုမြတ်တာရဲ့သူ့သဘာဝအထေကိုသူရဲ့လုံဆောင်ရကိစ္စသူရဲ့အချင်းရာအခြေအနေသူရဲ့အနည်းဆုံးရောက်ပါလေဆိုတာပေါ့လေ။နောက်နေ့ကျမှပြောပြရစီတော့ဒီရတော့ဒါပဲဆက်ကြအောင်လို့ tonight. Uh,